ခန်းကြီး51အငယ်1မှ8ဖြောင့်မချင်းတရားတို့လိုက်၍သာရဘုရားကိုရှာတော်သူတို့ငါစကားကို နားထောင်ကြလော့တင်တို့ကို ခုတ်ယူရာကြောက်နှင့်တူးယူရာတွင်းဝကို ကြည့်ရှုကြလော့တင်တို့၏အဖအာဗျဟန်နှင့်တင်တို့ကို ဖွာသောသူ စာရာတို့ကို ကြည့်ရှုကြလော့ငါသည်တယောက်ထီးသောသူ အာဗျဟန်ကိုခေါ်၍ကောင်းချီးပေးသည်ဖြင့်များပြားစေ၏ ထိုတို့နှင့်အညီထာဝရဘုရားသည်ဇီးအုံမြို့ကိုချမ်းသာပေးတော်မူမည်သူ၏စိတ်ငြိမ်ရာအရက်အလုံးစုံတို့ကိုချမ်းသာပေးမည်သူ၏တောကိုအေဒင်အရက်ကဲ့သို့၎င်းသူ၏လွင်မြင်ကိုသာရဖျား၏ဥယင်ကဲ့သို့၎င်းဖြစ်စေတော်မူသည်ဖြင့်ဇီးအုံမျိုးသည်ဝမ်းမြောက်ရွှင်လန်းခြင်းကျေးဇူးတော်ကိုချီးမွမ်းခြင်းတည်ခြင်းဆိုခြင်းနှင့် ပြည့်စုံလိမ့်မည်ငါ၏လူမျိုးငါလူစုတို့ ငါစကားကိုနားထောင်နာယူကြလော့ငါထံမှတရားထွက်၍ငါစီရင်ချက်သည်လူများလင်းเสียဖို့တရားလိမ့်မည်ငါဤဖြောက်မှတ်ခြင်းတရားသည်အနီးမှရှိ၏ငါဤကယ်တင်ခြင်းတရားသည်ထွက်သွားပြီငါလက်ယုံသည်လူတို့တွင်တရားမှုကိုစီရင်လိမ့်မည်တကြွတနိုင်ငံသားတို့သည် ငါကိုမျှော်လင့်၍ငါလက်ယုံကိုကိုးစားကြလိမ့်မည်မိုးကောင်းကင်ကိုမျှော်၍ကြည်ကြလော့မြေကြီးကိုလည်းငုံ၍ကြည်ကြလော့မိုးကောင်းကင်သည်မိခိုးကဲ့သို့ကွယ်ပြောက်၍မြေကြီးသည်အဝတ်ကဲ့သို့ဟောင်းနွမ်းလိမ့်မည်မြေကြီးသားတို့သည်ချင်းကောင်ကဲ့သို့တည်ကြလိမ့်မည်ငါဤကယ်တင်ခြင်းတရားမူကားအစဉ်အမြဲတည်လိမ့်မည်။ ငါ၏ဖြောင့်မတ်ခြင်းတရားလည်းပပျောက်ခြင်းမရှိနိုင်ရာ ဖြောင့်မတ်ခြင်းတရားကိုသိ၍ငါ၏တရားကိုနှလုံးသွင်းမိသောသူတို့ငါစကားကိုနားထောင်ကြလော့လူတို့သည်အပြစ်တင်မည်ဟုမစိုးရိမ်ကြနှင့်လူတို့ကဲ့ရဲ့ခြင်းကို မကြောက်ကြနှင့်အကြောင်းမူကားပိုးရွာတို့သည်တိုးမွေးအဝတ်ကိုကိုက်စားတဲ့ကဲ့သို့ထိုသူတို့ကိုကိုက်စားဖြစ်စည်းကြလိမ့်မည် ငါ၏ဖြောက်မှတ်ခြင်းတရားမူကားနေဆာထာဝရဖြစ်၍ငါ၏ကယ်တင်ခြင်းတရားသည်လည်းကဘာအဆက်ဆက်တည်လိမ့်သည်အငယ်ကူမှ16အိုထာဝရဖျား၏လက်ယုံတော်နှိုးတော်မူပါနှိုး၍ခွန်အားကိုယူတော်မူပါ ရှေးကာလနှင့်လွန်မှုသော ကာလ၌ကဲ့သို့နှိုးတော်မူပါရာခတ်ကိုတန်ခတ်၍နဂါးကိုနာစေသောသူက ကိုတော်ပင်မဟုတ်လောပင်လေရေနက်နဲရာရေတို့ကိုခန်းချောက်စေ၍ပင်လေနက်နဲရာအရတ်တို့ကို ရွေးနှုတ်သောသူများတွားเสียလံဖြစ်စေသောသူကားကိုယ်တော်ပင်မဟုတ်လောတို့ဖြစ်၍သာရဘုရားကယ်လွတ်တော်မူသောသူတို့သည် ပြန်လာ၍တည်ခြင်းဆိုလျက်သာရဝမ်းမြောက်ခြင်းတရဖူကိုဆောင်းလျက်ဇီးအုံမြို့သို့ရောက်ကြလိမ့်မည်ဝမ်းမြောက်ရွှင်လန်းခြင်းအခွင့်ကိုရကြ၍ ဝမ်းနေခြင်းနှင့်ညီးတွားခြင်းသည်ပြေးသွားရလိမ့်မည်။သင်တို့ကိုနှစ်သိမ့်စေသောသူကားအခြားသူမဟုတ်ငါကိုယ်တိုင်ပင်တည်း။တေရသောလူကို၎င်းမြက်ပင်ကဲ့သို့ဖြစ်လက်တန်သောလူသားကို၎င်းတင်ဒီကြောက်ရမည်အကြောင်းအဘယ်သို့သောသဘောရှိသနည်းမိုးကောင်းကင်ကိုကြက်တော်မူထသောမြေကြီးကိုလည်းတီတော်မူထသော တင့်ကိုဖန်ဆင်းတော်မူသောသာရဘုရားကိုတင်သည်မေ့လျော့၍ညှင်းဆဲသောသူသည်ငါ့ကိုဖျက်ဆီးလူပြီဟုစိတ်ထင်နှင့်သူ၏ဒေါသအမျက်ကိုအစဉ်ကြောက်ရမည်အကြောင်းအဘယ်သို့သောသဘောရှိသနည်းယခုမှညှင်းဆဲသောသူ၏ဒေါသအမျက်သည်အဘယ်မှရှိသနည်းအချုပ်ခံရသောသူသည်ထောင်ထဲမှမသေးရေစာမပြလျင်မြန်စွာကယ်နှုတ်ခြင်းသို့ရောက်လိမ့်မည်။ ငါသည်သမုတ်တရားကို ဆုံးမ၍လှိုင်းတဘိုးကို ဟုံးစေသောသင်၏ဘုရားသခင်ထာဝရဘုရားဖြစ်၏ထိုဘုရား၏နာမတော်ကားကောင်းကင်ဘုရားအရှင်ထာဝရဘုရားပေသည်မိုးကောင်းကင်ကိုဆောက်၍မြေကြီးကိုတည်စေခြင်းဟံ၎င်းတင်ဒီငါဤလူမျိုးဖြစ်၏ဟုဇီးအုံမျိုးကိုပြောစေခြင်းဟံ၎င်းငါစကားကိုတင်ဤနှုတ်ထဲမှငါထားပြီငါလက်ဤအရေးနှင့် တင့်ကိုငါမိုးပြီငယ်၁၉မှ20ထာဝရဘုရား၏လက်တော်၌အမျက်တော်ဖလားကိုတောက်သောယေရုရှလင်မြို့နိုးလောနိုး၍ထလော့တင်းဒီတုံလှုပ်စေသောဖလားကို အကုန်တောက်ခဲ့ပြီအနေအဖက်ကိုလည်းညှစ်ခဲ့ပြီးကိုယ်တိုင်ဖွားမြင်သောသားတို့တွင်တင့်ကိုလမ်းပြသော သူတယောက်မျှမရှိ ကိုယ်တိုင်မွေးစားသောသားတို့တွင် င့်ကိုလက်ဆွဲသောသူတယောက်မျှမရှိ။အစာခေါင်းမ၍လူစိတ်ညံခြင်းဘေးဓာဖြင့်ဖြစ်စည်းခြင်းဘေးသည်ဟုသောဘေးနှစ်ပါးတို့သည်တင်ဤအပေါ်မှ ရောက်လာသည်ဖြစ်၍တင်အတွက်အဘယ်သူငိုကြွေးမြည်တမ်းသနည်းငါသည်အဘယ်သို့ချမ်းသာပေးနိုင်သနည်းတင်ဤသားတို့သည် မိမောတွေ့ဝေကြ၏ကြော်ကွင်း၌ဖမ်းမိသော ဆိုင်ကဲ့သို့ခတ်သိမ်းသောလမ်းဝမှအိပ်၍ ထာဝရဘုရား၏အမျက်ထွက်တော်မူခြင်းသင်၏ဘုရားသခင်ဆုံးမတော်မူခြင်းနှင့်ဝါကြ၏အငယ်27မှ23တို့ဖြစ်၍နှင်းဆဲခြင်းကိုခံရသောသူ စပြည့်မှတပါအခြားသောရစ်မျိုးနှင့်ရစ်မှုသောသူနားထောင်လော့တင်ဤအရှင်မိမိလူတို့၏အမှုကိုစောင့်တော်မူသောတင်ဤဖျားသခင်သာရဖျားမိန်တော်မူသည်ကား ကြည့်ရှုလောတုံလောက်စေသော ဖလားငါအမျက်တော်ဖလား၏အနေဖက်ကိုတင်ဤလက်မှငါရုပ်၍တင်သည်နောက်တဖန်မတော့ရတင်သည်ခยีသွားသော သူတို့ရှိမှကိုကိုမြေတရားလုပ်၍အလျားဝတ်စေခြင်းဟာဝတ်လျက်နေတော့ငါကြော်သွားမည်ဟုဆို၍တင့်ကိုညှင်းဆဲသော သူတို့လက်၌ထိုဖလားကိုငါထားမည်